နာတော်တက္ကရာ2550ပြည့်နှစ်လူတော်ဟောကောဇာမြာ68ခုနှစ်ဘုရဝတ္တန္တမောလာယာတိတရင်ကျော်လာဖြစ်နေဒီနေ့ရှင်မြောင်းသာသနာရိပ်တာတို့ဓမ္မတဝနာကုသိုလ်ဒုတာရောက်စီပူကြတယ်ဓမ္မမမကတရားလူလာကြတယ် ရှင်မင်းဝန်ဓမ္မမိသားစုများဘုန်းကြီးဓမ္မဒါနဆရာအလူပေးလူမှာကတော့ဒီတိယပါဠိတော်မှာတဲ့ဧသပုဗ္ဗနိမိတ်တသုတ်တမလူရင်းလေးကိုပဲထုံနှုတ်ပြီးတော့ဘုန်းကြီးဒီနေ့လူဘဝဂုံကြီးဆိုတဲ့ညီနာမလေးတက်ပြီးတော့ဘုန်းကြီးဟောကြားပေးမှဖြစ်ပါတယ်ဓမ္မဒါနတရားအရာပေးလူမှဖြစ်ပါတယ် ဒီပိဿပုဗ္ဗနိမိတ်တုတ်တံဆိုတာနာမယာစုတေပါလေချိန်ခါကာလမှာရှိကနေပြီးတော့ရှိဦးစွာပုဗ္ဗနမိတ်ထင်လာပုဗ္ဗနမိတ်၅ပါးထင်လာတဲ့အခါကာလကြတော့ချင်းကျင်နာပေါင်းများအဲဒီမှာအပိစကားကြီးပြောကြတဲ့အခါမှာလူဘဝရဲ့ဂုဏ်ကြီးတွေကို အဲဒီမှာထုတ်ပေါ်ပြီးတော့ပြောဆိုပြီးအားပေးကြတယ်မှတ်တမ်းတွေပြုကြတယ်ဒါကြောင့်ဒီပုဂ္ဂိုလ်ပြစ္ဆပုဗ္ဗနိမိတ်သုတ်တံလေးကိုဘုန်းကြီးကလူဘဝခုံကြီးဆိုတဲ့အမည်နာမလေးတက်ပြီးတော့ဓမ္မဒါနတရားအမှုပေးလူမှဖြစ်ပါတယ်လူဘဝဆိုတာဟာလည်းပဲခြားခြားသောဘုံဘဝတွေဖြစ်ဟောဒီလူဘဝလေးဟာ သွားမယ်ဆိုရင်နိဗ္ဗာန်ထိအောင်သွားလို့ရတဲ့ပုံပေါ်လေးဖြစ်ပါတယ်။ဒါကြောင့်ပုံညာခေတော်ယံလောကောတာပိမောတာသလုတ်သလောနိဗ္ဗာန်တရဏောတိထောသဗ္ဗသံပတိဒါယကောပုံညာခေတော်ယံလောကောတာပိမောတာသလုတ်သလောနိဗ္ဗာန်တရဏောတိထောသဗ္ဗသံပတိဒါယကော အရာလောကောဤလူဘုံလူလောကကြီးသည်ပုံညခေတော်ကောင်းမှုဝေဖြစ်ပွားရတဲ့ပုံညခေကြီးအစစ်တကယ်တမ်းဖြစ်ပါပေ၏ဟောဒီလူဘုံလူလောကကြီးကဒါနာကောင်းမှုကုသိုလ်လည်းပြုလို့ရတယ်ဒီလာကောင်းမှုတွေနဲ့ပဲတောက်တည်လို့ရတယ်သမထကောင်းမှုတွေနဲ့ပဲပွားများလို့ရတယ်ဘာဝနာကောင်းမှုတွေနဲ့ပဲပွားများလို့ရတယ် ဒါကြောင့်အရာလောကောဤလူဘုံလူလောကကြီးသည်ပုံညာဖြစ်တော်ကောင်းမှု၏ဖြစ်ပွားရတဲ့ပုံညာဖြစ်ပြီးအစ်တကယ်တမ်းဖြစ်ပါပေ၏သတိမောယဟန်တော်၏ဖြစ်ပွားရာဒိန်တွေနဲ့လည်းကြည်စုံလျက်ရှိပါပေ၏နဘုံနာလောကမှာဒိန်ဆိုတာမရှိနိုင်ပါဇမဘုံဇမလောကမှာလည်းယဟန်တော်၏ဖြစ်ပွားရာဖြစ်တဲ့ဒိန်ဆိုတာမရှိနိုင်ပါ ယခုမိမိတို့နေထိုင်ရာဖြစ်တဲ့သူဘုံသူလောကကြီးတည်တာယဟန်တော်ဤဖြစ်ပွားရာတိုးပွားရာဖြစ်တဲ့ယဟန်တော်ဤထုံးကားရာဖြစ်တဲ့တိမ်ချောင်းတွေနဲ့လည်းကြည့်ဆုံးနေဒါကြောင့်တာတိမောယဟန်တော်ဤဖြစ်ပွားရာတိမ်ချောင်းတွေနဲ့လည်းကြည့်ဆုံးလေးရှိပါပြီသာသလုကလောဗုဒ္ဓမြတ်စွာသာသနာတော်မြတ်ဤအထူးထုံးကားရာဌာနကြီးဖြစ်ပါပြီ ဘုရားမြတ်စွာသာသနာတော်ကြီးစိပင်ပြန်ပွားထွန်းကားတာနတ်ပြည်မဟုတ်ဘူးဓမ္မပြည်မဟုတ်ဘူးဘယ်ပြည်မှာလဲလူပြည်မှာကဘုရားမြတ်စွာသာသနာတော်ကြီးထွန်းကားစိပင်လည်းရှိတယ်ဒါကြောင့်သာသနုဇလောဘုရားမြတ်စွာသာသနာတော်မြတ်ဤသာသနာတော်မြတ်ကြီးရထူထွန်းကားရာဌာနကြီးဖြစ်ပါ၏နိဗ္ဗာန်တရဏောတေထောနိဗ္ဗာန်ဒီဟုသောရွှေမြို့တော်ကြီးတို့ နိဗ္ဗာန်ဒီဟုသောစောက်တရားကြောဤသို့တက်ရောက်ရာစိတ်ကံဤတပွဲလေးဖြစ်ပါ၏နိဗ္ဗာန်ကိုတွားခြင်းလေဆိုရင်ဟောဒီဒုပြည်ကနေတွားရတယ်ဒုပြည်ဟာဘာလဲဆိုတော့နိဗ္ဗာန်ကိုတွားရာစိတ်ကံဤတပွဲဖြစ်တယ်ဘာတပွဲဖြစ်တယ်လဲနတ်ပြည်ကိုတက်ခြင်းလေဟောဒီစိတ်ကံဤကနေဒုပြည်ကနေတွားမယ်ဇမပြည်ကိုတွားမယ်ဆိုရင်လည်းဟောဒီဒုပြည်ကနေတွားမယ် နိဗ္ဗာန်ကိုသွားခြင်းနဲ့ဆိုရင်လည်းဟောဒီလူကြီးကနေသွားမယ်။ဒါကြောင့်ဟောဒီလူကြီးကြီးဟာနိဗ္ဗာန်သွားရာစိတ်ကံကြီးတပွဲဖြစ်တယ်။နိဗ္ဗာန်အတရဏောတေထောနိဗ္ဗာန်ဒီဟူသောရွှေကြီးတော်ကြီးတော်နိဗ္ဗာန်အတရဏောတေထောနိဗ္ဗာန်ဒီဟူသောသောက်ကြီးဟာကျွန်းကြီးတော်ဆက်ရောက်ရာစိတ်ကံကြီးတပွဲလည်းဖြစ်ပါပြီ။သဘာဝတံပတိဒါယကော လူချမ်းသာနတ်ချမ်းသာမြမချမ်းသာနိဗ္ဗာန်ချမ်းသာတို့ကိုရနိုင်တဲ့တမ္ပတ္တိအမျိုးမျိုးကောင်းကျိုးအရာရာတို့ကို ကောင်းစွာမတွေးပေးတတ်ပါ၏ဟောဒီလူပြည်လူလောကကြီးဟာလူချမ်းသာကိုလူချင်းရင်လည်းရနိုင်တယ်ဒါနာကောင်းမှုဤပြုမယ်သီလတွေစောင့်မယ် လူချမ်းသာတွေကိုလည်းရလူချင်းရရနိုင်တယ်နတ်ချမ်းသာတွေလူချင်းရရော မရနိုင်ဘူးလားဇမချမ်းသာကြည့်အောင်လူချင်းမာတယ်ဆိုရင်ရောမရနိုင်ဘူးလားဇမချမ်းသာကိုလူချင်းရင်သမထဘာဝနာတွေပွားများအားထုတ်လို့သမထဇာတိပေါင်းရောက်မယ်ဆိုရင်ဇမချမ်းသာတွေရနိုင်တယ်ဝိပဿနာဘာဝနာတရားတွေကိုပွားများအားထုတ်လို့ပေါင်းရောက်သွားမယ်ဆိုရင်နိဗ္ဗာန်ချမ်းသာဖြစ်အောင်မရနိုင်ဘူးလား ဒါကြောင့်သဘာတံပတိဒါယကောလူချမ်းသာနတ်ချမ်းသာဇမချမ်းသာနိဗ္ဗာန်ချမ်းသာတို့ကိုရနိုင်တဲ့သံပတိအမျိုးမျိုးကောင်းကျိုးအရာရာတို့ကိုကောင်းစွာမတွေ့ပြတတ်ပါပေ၏ဣတိဤသို့အဟောစာကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါ၏တည်း ဟောဒီလူဘုံလူလောကကြီးအားကောင်းမှုကုသိုလ်တွေကိုပြုမယ်ဆိုရင်ပြုနိုင်တဲ့နေရာဌာနကြီးဖြစ်တယ်ဒါနကောင်းမှုတွေပြုနိုင်တဲ့နေရာသီလကောင်းမှုတွေစောင့်တည်စောင့်တည်နိုင်တဲ့နေရာဘာဝနာကောင်းမှုတွေပွားများအားထုတ်နိုင်တဲ့နေရာထပ်လူဘုံလူလောကမှာသာရှိတယ်ရှိပါလားနတ်တီဇမားတွေတခြားခြားပုဂ္ဂိုလ်တွေဘုဘုဒ္ဓရင်သီလစောင့်တည်ခြင်းနဲ့ဆိုရင်လည်းလူဘုံလူလောကလာပြီးစောင့်တည်ကြတယ် မောစီသောတရားမြင့်ကြီးကိုယ်တိုင်မိမိရဲ့စေတမ်းမြင့်ခြင်းတဲ့အတွက်ကြောင့်မူသနာကောင်းမှုပြုခြင်းတဲ့အခါမှာလူကုန်လူလောကမှာလာပြီးတော့ရှင်မကသဗ္ဗမထေရမြတ်ကြီးကိုလာပြီးတော့ဆွမ်းနေတောင်းတူနေရတယ်။နတ်ဘုံနာလောကကနေပြီးတော့လူကုန်လူလောကမှာလာပြီးတော့ဒါနာကောင်းမှုတွေပြုခြင်းနဲ့လူကုန်လူလောကသီလတွေစောင့်တည်ခြင်းနဲ့လူကုန်လူလောက သမထဘာဝနာဝိပဿနာဘာဝနာတရားတွေပွားများအားထုတ်မယ်ဆိုရင်လည်းဒီလူဘုံလူလောကကြီးမှာလာပြီးတော့ပွားများအားထုတ်ရတယ်။ဒါလူဘဝရဲ့ဘုံကြီးတွေပဲ။မိမိတို့ဘဝဒီလူဘုံလူလောကမှာလာဒီဒါနာကောင်းမှုပြုကြ။ဒီနာရေးစောင်းရတဲ့သမထဘာဝနာဝိပဿနာဘာဝနာတရားတွေပွားများခြင်းနဲ့ဆိုရင်လည်းဒီလူဘုံလူလောကမှာလာပြီးပွားများရတယ်။ နောက်သာသနာတော်ကြီးကိုဗုဒ္ဓမြတ်စွာသာသနာတော်ကြီးထွန်းကားရာယတ္တိတာကိုပြောမယ်ဆိုရင်လည်းပဲဒီလူဘုံတော်လူဒါနလူဘုံဟာသီလလည်းရင်သာသနာတော်ကြီးထွန်းကားရာယတ္တိတာကြီးဖြစ်တယ်။သင်္ချောင်းတော်ကြီးတွေဆိုတာဘုန်းကြီးတို့နဲ့ဒီနာလောကဓမ္မပြည်ဓမ္မလောကမှာရှိရလား။မေဟိနဒီနာလောကဓမ္မပြည်ဓမ္မလောကမှာရောယဟန်တော်တွေရှိရလား။ဟောဒီလူဘုံလူလောကလူပြည်လူဒါနမှာရာယဟန်တော်တွေရှိတယ်။ အဲ့ဒီယဟန်တော်ကြီးထွန်းလာရသာသနာတော်ကြီးကြီးပွားရအယတ္တိတကြီးပွားရနေရဟာသိညောင်းတော်ကြီးဖြစ်တယ်ယဟန်တော်ကြီးတက်ဆင်တက်ဆင်ပြီးတော့ကျိုးပွားလာအောင်သုံးကားလာအောင်ကြီးပွားလာအောင်ဆိုရင်ဟောဒီသိညောင်းတော်တဲ့မှာစိတ်ဓာတ်ရင်းပြီးတော့ယဟန်အဖြစ်ကိုတုပ်ပင်းချီတော့ပေးမှသာလေယဟန်ဒီဖြစ်နိုင်တယ်ဒါကြောင့်သာတိမောယဟန်တော်ကြီးဖြစ်ပွားရသိတွင်လည်းပြည့်စုံလျက်ရှိပါပြီ ဘုန်းကြီးတို့ဒီကုန်လူလောကကြီးမှာသိဉ္ဇောင်းတော်ကြီးအများကြီးပြည့်စုံတယ်သာသနာ့ဇလောဗုဒ္ဓမြတ်စွာသာသနာတော်မြတ်ကြီးအထူးထွန်းကားရဌာနကြီးမိဖြစ်ပါပေ။မြတ်စွာဘုရားရှင်သာသနာတော်ကြီးဟာဘုမလာပြီးတော့ထွန်းကားနေတယ်လေ။လူဘုံလူလောကလူပြည်လူဌာနမှာသာဖြင့်သာသနာတော်ကြီးထွန်းကားနေတယ်။ဒါကြောင့်လူချမ်းသာလူကြီးလည်းပဲဟောဒီလူဘုံလူလောကမှာဒါနာကောင်းမှုသီလကောင်းမှုဟိပြုပါ။ လက်ချမ်းသာလူကြီးရင်လည်းဝေဒနာကောင်းမှုသီလကောင်းမှုတွေလူကုန်လူလောကဘာသာလာပြီးဆောင်ထိတ်မှဇမဘုံဇမချမ်းသာတွေချမ်းသာခြင်းနဲ့ဆိုပါရင်လည်းလူကုန်လူလောကဘာသာပြီးတော့သမထဘာဝနာတွေပွားပါလေးပါးချမ်းသာကိုလူခြင်းမာရဲဆိုရင်လည်းလူကုန်လူလောကလူဘဝလူဒါနမှာလာပြီးတော့ဝိပဿနာဘာဝနာတရားတွေပွားများအားထုတ်ပါအဲဒီတော့ပွားများအားထုတ်လို့မိမိမှာ ပါရမီနဲ့လည်းပြည့်စုံမဲ့ကြိုးစားတဲ့အာထုမဲ့ဆိုပါရင်အဲဒီပုဂ္ဂိုလ်ဟာဒီလူဘုံလူလောကကနေပြီးတော့နိဗ္ဗာန်ချမ်းသာတည်အောင်မျက်မှောက်မပြုတ်နိုင်ပြီဘူးလားဗျာနိဗ္ဗာန်ချမ်းသာတည်အောင်ရနိုင်တယ်ဒါကြောင့်ဟောဤလူဘုံလူလောကလူဘဝကြီးဟာတဲ့နိဗ္ဗာန်ချမ်းသာတည်အောင်ရနိုင်တဲ့အတွက်ကြောင့်မို့ဒီဌာနမှာလူချင်းရတဲ့ပုဂ္ဂိုလ်ကြီးဟာကံကောင်းသလားကံဆိုးသလားဗျာ ဆံကောင်းတယ်ဟောဒီလူဘုံလူလောကကအပေါ်ကိုတက်ခြင်းနဲ့ဆိုရင်လည်းအမြင့်ကိုတက်မယ်ဆိုရင်တက်ခြင်းမလောက်တက်တက်လို့မရဘူးလားဘုန်းကြီးတို့နှိကတက်၃တက်မှာအလေတက်မှာနေတာလူဘုံကအပေါ်ကိုတက်ခြင်းနဲ့ဆိုရင်လည်းတက်သွားလို့ရတယ်အပေါ်မတက်ဘဲနဲ့အောက်ကိုဆင်းခြင်းနဲ့ဆိုရင်လည်းအဲ့ဒီပုဂ္ဂိုလ်ဆင်းလို့မရဘူးလားသူတဲ့တံမေသူဇာခိုးမေသူသားအိယာမှားမေမူရင်မင်းရောစေတတ်တဲ့ယက်ဒီဇာရီတောက်စားမေ မကောင်းမှုရင်ပြုနေဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအထက်ကိုတက်ပါလားအောက်ကိုဆင်းပါလားဒီအောက်ကိုဆင်းမယ်ဆိုရင်လည်းပဲအလေကနေပြီးတော့ဆင်းသွားလို့ရတယ်အပေါ်ကိုတက်ချင်တယ်ဆိုရင်လည်းပဲဒါနသီလဓမ္မတာဘာဝနာဝိပဿနာဘာဝနာတရားတွေပွားများအားထုတ်မယ်ဆိုရင်အထက်ကိုတက်လို့မရဘူးလားညာဒီဒါကြောင့်မို့ဒီနေ့ဘုရားရဲ့ဘုန်းကြီးကိုပြရတယ်ရှင်သဗ္ဗဗ္ဗနိမိတာဆိုတော့ဒုက္တံလေး အဲဒီသုဒ္ဓံလေးကိုဘုန်းကြီးကလူဘဝဂုံကြီးဆိုတဲ့အမည်လေးတက်ပြီးတော့ဘုန်းကြီးဟောမှာဖြစ်ပါဒီသုဒ္ဓံမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးယဟန်တော်မတင်တဲ့ဒီကိုဟောကြားတော်မူရင်ဘယ်လိုဟောကြားတော်မူတယ်ဆိုတော့နတ်တူဟာနတ်ပြည်ကနတ်တဲ့ကျွေတော့မယ်စုတည်တော့မယ်ဆိုပါရင်အဲဒီနတ်မှာဥပနမိတ်၅မျိုးထင်တယ်နမိတ်ဘယ်နှမျိုးထင်လဲမာလာမလီမာလာမိလာယန္တိ ပန်းစင်ထားတဲ့ပန်းတွေအဲဒီမှာညှိုးနှွမ်းပြီးတော့တွားတယ်လက်တွေအဲဒီသူတို့ပန်းထားတဲ့ပန်းတွေကဘယ်တော့မှမညှိုးနှွမ်းညှိုးနှွမ်းတယ်လို့မရှိဘူးဒါပေမဲ့လို့ခုလိုဒီကံလေးသိအချိန်ကာလရောက်ပြီဆိုပါရင်အဲ့ဒီနဲ့ပန်းစင်ထားတဲ့ပန်းတွေဟာညှိုးနှွမ်းပြီးတော့တွားတယ်တဲ့မာနာမိလာယံဒီအစင်ထားတဲ့ပန်းတွေညှိုးနှွမ်းသွားတယ် နောက်နံပါတ်2ဝဋ္ဌာနိကိလေသံတိသူတို့ဝတ်ဆင်ထားတဲ့ဝဋ္ဌာတန်ခါတွာရရပါလေပဲနောက်နောက်ကတော့ပြင်ဘယ်တော့မှညွန်သွားတယ်ဆိုတာမရှိဘူးတဲ့အောင်းနှံသွားတယ်ဆိုတာမရှိဘူးမိမိရဲ့ဝဋ္ဌာတန်ခါတွာရရတွေဟာအောင်းနှံလို့ကြောရှောရပေါ်ရတယ်လဲရတယ်ဆိုတာမရှိဘူးအမြဲတမ်းဖြစ်လွင်ပြီးတော့တောက်ပါနေတယ်ဒါပေမဲ့လို့ အဲ့ဒီနာသုတိပြည့်ပြည့်သိလုံးတော့မယ်ဆိုပါရင်အဲ့ဒီသူဝသတ္တတွေဝသတ္တသာဓာရရတွေအားလည်းပဲညှိုးနွမ်းပြီးတော့သွားတယ်ဒီကနေ့ကြရင်လည်းသိတာပါလေခင်ဗျားတို့အားလုံးလည်းပဲဒီလူကြီးလောကမှာရှိတဲ့ပုဂ္ဂိုလ်တွေကလည်းတကယ်တတိမထားမိလို့ပါတတိထားရင်သိတာပါဒီကနေ့တဲ့ပုဂ္ဂိုလ်ဆိုရင်သူကတော့မသိဘူးပေါ့ဘေးကအဲ့လိုဒီနဲ့အတူသွားအတူလာအတူပါနေတဲ့ပုဂ္ဂိုလ်သူ့ကိုတတိထားမိ ဟိုတစ်ချိန်လုံးကအခြေအနေနဲ့အခုဒီကနေ့အခြေအနေမှာဒီကပုဂ္ဂိုလ်အတိတ်သူညွှန်းလာကြီးကြီးလေးလေးနာနာကံကမရှိတိုးထားတဲ့ဝတ်သားတွေကလည်းဘယ်လောက်ပဲတင့်တယ်ဘယ်လောက်ပဲတောက်ပနေတယ်ဆိုရင်လည်းလို့လည်းပဲအဲ့ဒီမှာမတင့်တယ်ဘူးညွှန်းသွားနေတယ်အဲ့ဒီမှာတိုးတယောက်နဲ့ကွယ်လွန်သွားပြီဆိုရင်အဲ့ဒီကွယ်လွန်သွားတဲ့အိမ်ဖြစ်ဖြစ်ကြောင်းဖြစ်ဖြစ်ကြည့်ပေါ့အချိန်လုံးကတော့လေအဲ့ဒီအိမ်ကြီးကြည့်ရင်ရပ်ပြီးကြည့်လိုက်တာ အဲကွယ်လွန်သွားတဲ့ပုဂ္ဂိုလ်ရှိလို့အတုပရှိပါတွားတဲ့ခါကျတော့ကြည့်ပါလားသင်ကြီးဟာကြက်တရေကိုမရှိတော့မတင့်တယ်တော့ကြည့်လိုက်တာကိုကပြည့်နေတော့ပါနေတယ်ကိုတော့ကထင်တာအခုကြည့်တာကိုနေရာကြည့်လိုက်တဲ့ပုံမင်းလေးနဲ့ဝင်ရာကြည့်လိုက်တဲ့အမှတ်တရသေးနဲ့ဟာဒီလိုကြည့်လိုက်ကြတော့လေဒီကောက်ကြီးကဒီကရက်ကြီးကတခါနဲ့ဆေးရီကွာချော့အကုန်လုံးကိုကြက်တရေမရှိတော့အကုန်ညှိုးနွမ်းနေတာသူတို့အိမ်ကြည့်ဘုရားကျောင်းကကြည့်တယ်ဒီတိုင်းပဲ ကျောင်းသားရဲ့အဓိပတိဖြစ်တဲ့ပုဂ္ဂိုလ်များပြန်တော်မူသွားတဲ့အခါကြည့်ရစမ်းကျောင်းဝင်တစ်ခုလုံးကကိုယ်တော့ကဝင်လာလိုက်အချမ်းပြီးတော့စိတ်ကြီးကြီးနေနေအဲ့ဒီကဝင်သွားကြည့်လိုက်စမ်းစိတ်ကြီးလုံးညှိုးနှွမ်းလာကိုယ်စိတ်တွေပါအရာဝတ္ထုတိုင်းကအာလုံးကြီးနေမနေတော့တင့်ဝင်မနေတော့တင့်တယ်မနေတော့ကျောင်းဟာလည်းဒီကားလေဟိုတုန်းကတော့အင်တာနက်ကောင်းတဲ့ကျောင်းကြီးတင့်တယ်တောက်ပနေတဲ့ကျောင်းကြီးထင်တယ်အခုမဟုတ်ဘူးကုန်လို့လား အကုန်လုံးအမှိုက်တွေရဲ့ဒီနဲ့ဆီတွေကလည်းကွာဆီတွေကလည်းကြော့ဘုံနေနေကလည်းဝင်နေရတန်းဒီနေရတန်းဟိုဘယ်နေရာကြည့်လိုက်ကြည့်လိုက်တင်းတင်းတဲတွေကိုဘာမှမရှိတော့အကုန်လုံးပြောနာပါဒါနဲ့ဒီမှာမဟုတ်ပါဘူးလူတွေလည်းပဲတိထားကြည့်မိရင်သိတာပါလေဒါကြောင့်ဝဒကိလေဝဒနိကေဝဒနိကိလေတန်တိဝဒရဲဝဒတန်သာထွာရရတွေဟာလည်းပဲညှို့မှန်ပြီးတော့သွားတယ်နံပါတ်1ဒီကနေ့စစ်စစ် ဖြစ်ရှားလာတာလေသူတို့ဘုရုံးကဝကလဲနေရမလို့နဝတ္တကာရီလဲနေရမလို့ကွန်ပျူတာတောက်တာအခုဒီကနေ့တဲ့ရောက်လာပြီနတ်တဲ့ကြည်တော့မယ်ဆိုတဲ့ခါကျတော့သူတို့ဝကတကဒွာရရာတွေညှိုးနှွမ်းသွားနောက်တစ်ခါနံပါတ်3ပစ္စည်းပေရမုတ်တန်ဒီနတ်တွေမှာဘယ်ခါမှချွေးထွက်တယ်ဆိုတာမရှိဘူးခင်ဗျားတို့ဒီပုဂ္ဂိုလ်ကြီးမှာတော့နည်းနည်းလေး ခရီးစီလေးလေးလေးဆောက်လာရပြီဆိုပါရင်ငကတိကြကချွေထွက်လာတယ်ချမ်းသာကချွေထွက်လာတယ်နတ်ဒီမှာတော့ပြင်ဘယ်ချိန်ဘယ်ခါကာလမှာအဲ့လိုချွေတွေမထွက်ဘူးတဲ့ဘုခုနတ်တဲ့ခြေတော်နဲ့ရှုသေးတော်နဲ့ဆိုရင်ခါကာလကြတော့မှအဲ့ဒီမှာနတ်ဒီမှာဂျိုင်းကနေပြီးတော့ချွေတွေထွက်လာတယ်ချွေတွေထွက်လာပြီဆိုတာမြင်ရင်သိခြင်းအပြင်မြင်သိရတော့မယ်ဆိုတာသိလားနံပါတ်၄ ကာယေဒုဗ္ဗဝဏိယအောက်ကမတိနတ်ပြည်မှာဖြစ်တဲ့ချိန်ကစပြီးတော့အရေးရှင်းနေဖြစ်နေပြီးတော့ပြူပြူရွရွကလေးကြီးတွေဖြစ်နေတယ်နတ်တွေမှာနတ်ပြည်မှာအိုးရဲဆိုတာမရှိဘူးနတ်အိုကြီးဆိုတာမရှိဘူးဒါကြောင့်မို့နတ်ပြည်မှာနတ်ဘိုးဘွားရိတာဆိုတာမရှိတာပေါ့သူ့ပြည်မှာသူဘိုးဘွားရိရှိတယ်ဟိုနတ်ပြည်မှာဘာမှအိုးရဲဆိုတာမရှိဘူးနတ်တွေကဘယ်ရောဘယ်ချိန်ဖြစ်ဖြစ် လွတ်ပြိုးပြီးတော့နေတယ်ပြူပြူရိုးရိုးနေတယ်ဖြစ်နေတယ်ဒါပေမဲ့လို့ယခုလိုနတ်တဲ့ကျွေးတော်မယ်ရှိသေးတော်မယ်ဆိုတဲ့အခါကလည်းကြတော့သူ့ရဲ့အရေးစင်းနေတခါလေအရေးစင်းနေရပြုတ်ချောင်းပြီးတော့မတင့်တယ်တော့အရေးကလည်းပဲတွန့်လာတယ်တွဲလာတယ်ပြူရာကနေပြီးတော့ပူလာတယ်အရေးစင်းအယောင်တွေဟာညှို့မိန်လာတယ်သူတို့ကအရေးစင်းတွေကကြီးနေပြင့်နေပြီးတော့ နေတဲ့အရေးအချင်းတွေကအခုမတည့်ကြတော့စိတ်လိုညှိုးနှံပြီးတော့ဒီကာကနေပြီးတော့ပူလာပြီနံပါတ်5နံပါတ်5သဗ္ဗေဒေဝသဗ္ဗေဒေဝဒေဝယနေ့ဒေဝဒေဝသနေနာဖိရမတိအမြဲတမ်းလက်တွေဟာပျော်ရွှင်ပြီးတော့နေကြရဲ့တဲ့လက်တွေဟာနတ်ကာမဂုဏ်အာယုန်လေးနဲ့ပျော်ရွှင်နေကြရဲ့တဲ့ အဲဒီလိုကြောကျွေးနေကြတဲ့နတ်ပြည်ဟာအခုဒီကနေ့ဆဲဆဲရောက်လာတဲ့အချိန်ကကာလကြတော့နတ်ပြည်မှာမပျော်မွေ့တော့နတ်ပြည်မှာညီးငွေလာတဲ့နတ်ပြည်မှာပြင်းလာတဲ့မပျော်ဘူးမပျော်မွေ့ပဲဖြစ်လာတယ်အဲဒီလိုပုဗ္ဗနမိတ်၅မျိုးနတ်တွေမှာထင်လာတယ်သုတေကနေ့ဆဲဆဲကောင်းမှပါတင်ထားတဲ့ဗန္ဒီဟာညှိုးနှွမ်းလာတယ်မိမိရဲ့ဝတ္တတ္တဓာရယတိဟာလည်းပဲဝတ္တရဟညှိုးနှွမ်းပြီးတော့လာတယ် ဂျိုင်းကလည်းပဲချွေးပြက်လာတယ်ကိုရောင်ကိုဝါတွေလည်းပဲမိမ့်မိန်ပြီးတော့ကိုရောင်ကိုဝါတွေမိမ့်နေပြီးအရှင်တွေကမတော့ပါတော့နတ်ဒီမှလည်းပဲမပျော်ပိုက်တော့မပျော်ပိုက်ချင်းဆိုတဲ့အဲဒီပုဗ္ဗနမိတ်၅ပါးထင်လာတယ်ဒါသုတိကံဤနတ်ဒီသုတိကံဤအချိန်ကာလသုတိကံဤအချိန်ကာလတရားတော်နဲ့အချိန်ကာလမှာအချက်ပြတဲ့အနေအားဖြင့်နမိတ်၅မျိုးအသေးချာထင်လာတယ် အဲလိုထင်လာတဲ့အကြောင်းအရာကိုဘုရားရှင်ကိုရောမြတ်ကြီးကဟောကြားတော်မူတယ်အဲလိုဘုရားရှင်ကိုရောမြတ်ကြီးကဒီကနေ့မှာဒီလိုပုဗ္ဗနမိတ်ကြီးထင်လာတတ်တယ်ဆိုတာတွေကိုယဟန်တော်များကိုမြတ်စွာဘုရားဟောအဲလိုရဲ့ပုဗ္ဗနမိတ်ကြီးထင်လာတဲ့အခါကလည်းကြတော့နတ်တွေဟာလည်းပဲစုတ်တတ်ကြလာတာပဲလူတွေလည်းပဲရှိပါလားမိမိကိုယ်ကိုမိမိမကြမ်းပါဘူး သိလောက်တဲ့ယောဂဝေဒနာဆွဲလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဓာတ်တွေဟာမြင့်တက်နေသလားကျပါတခါတော့စိတ်ဓာတ်တွေကျစိတ်အားရင်းနေမျက်နှာလေးကလည်းနေတာပဲဒီချစ်ခင်နဲ့မြန်လို့တဲ့ဓာတ်တွေသမီးတွေနဲ့ကြွယ်ပွားပွားရတော့မယ်မိမိအင်တန်မှာဖြစ်တဲ့ညီငယ်လေးတွေနဲ့ကြွယ်ပွားသွားရတော့မယ်မိမိမြန်လို့တဲ့ပြည့်စည်ဥစ္စာတွေနဲ့မိမိမြန်လို့တဲ့ဤတိုက်တာတွေဤပြည့်စည်ဥစ္စာတွေ ဒါရီနဲ့မိမိသုံးပွားသွားရတော့မှဘာနာဆိုပြီးတော့အဲဒီမှာစိတ်အားကြီးငယ်နေတယ်စိတ်ဓာတ်တွေကျနေတယ်အဲဒီမှာနတ်တွေမှာလည်းဒီလိုပဲသုံးပွားသွားရတော့လေဆိုတော့နတ်စီဒိနေသုံးပွားသွားရတော့လေအဲလိုသုံးပွားသွားရတော့လေဆိုရင်ဒါကဏ္ဍကြတော့စိတ်ဓာတ်တွေကျဒီတရားမှာကြောင့်စိတ်ဓာတ်ကျနေတဲ့နတ်တွေကိုအတူနေကြတဲ့နတ်တွေကနေပြီးတော့လာပြီးအားပေးကြတယ် ကိုဘုန်းကြီးတို့ဒီမှာလူတွေမှာလည်းမကျမ်းမာယောဂဝေဒနာသွက်ကပ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုမိတ်ဆွေအပေါင်းအသင်းများကနေပြီးတော့ကြွားပြီးအားပေးကြတာကြီးမရှိဘူးလားညာလူမမှာကြွားမိကြတယ်အားပေးကြတယ်ဟုတ်ကျမ်းမာလာပါလားမနေ့ကဆိုရင်ထူထူတောင်းတောင်းနဲ့စားစရာတွေစားလိုက်အားရရှိလာအောင်ဒါများဆိုပြီးအားပေးနေကြအခုလည်းပဲနတ်တွေကနတ်တွေတွေ့တော့မယ်ပုဗ္ဗသမီးကြီးထင်လာပြီဆိုရင်အဲ့ဒီမှာစိတ်ဓာတ်တွေကြ ဒီလိုစိတ်နဲ့ဒီပြနေတဲ့ဒီကကာလကြတော့အတူနေကြတဲ့နတ်ပြည်ကလာပြီးအပိဓာရီဒီဟိဝါစာဤအနုမောဒံတိဒီဟိဝါစာဤတုံးကုန်သောစကားတို့ဖြင့်အနုမောဒံတိဝမ်းမြောက်ဝမ်းသာစကားအပိရေစကားပြောကြကြကုန်၏စကားတုံးကုန်ဖြင့်အပိကြတယ်တဲ့အတူနေပုဂ္ဂိုလ်များကရှင်ကျွမ်းဝင်းကြတဲ့ခင်မင်းကြတဲ့ပုဂ္ဂိုလ်များကနေပြီးတော့အပိကြတယ်နတ်တွေကဘယ်လိုအပိပြောဆိုတယ်လို့ဆိုလို့ရှိရင် ဣတောဘောတုကတိကိစ္စသုကတိကန္တဝါသုလတလာဘံလဘသုလတလာဘံလဘိတဝါသုပတိဥပတိတိတောဘဂဘဝတိဘောဩအရှင်နတနတမိဣတောဤနပြီမှာသုတိသွားသည်ရှိတော်သုကတိသုကတိဘဝသို့ဝါကောင်းရာဘဝသို့သစ္စာရောက်ပါသေးတယ်ဝါရောက်ပါလိမ့်မယ် သင်္ဘာမတိထဲမှာမပူပါနဲ့သင်ဒီလက်ပြည်ကနေသူတည်သွားလို့ရှိရင်သူကတိဆိုတဲ့ဘုံဘဝကိုသူရောက်ရှိပါလိမ့်မယ်အားပေးကြတာဘုန်းကြီးကဒီများမှလည်းမကြမ်းပါတဲ့ပုဂ္ဂိုလ်ကိုအားပေးကြကိုတူထားတဲ့ကုသိုလ်ကြီးအများကြီးရှိတယ်မောလားကျောင်းကြီးတွေတောက်တာရေမြားရေပြေတာရေသင်္ကန်းတွေတူတာရေဝါစုသင်္ကန်းတွေပြတင်သင်္ကန်းတွေတူတာရေဆွမ်းနေအရှင်ကြီးများကြီးကတ်တာတဲ့ဒါတွေကိုတတိပေးပြီးတော့အားပေးကြတယ် ဝိရိယတိတရဲ့ကုသိုလ်ကောင်းမှုတွေကိုဘုရားဒါလေးကိုအာယုပြုပြီးနေနှလုံးသွင်းပြီးနေမိမိရှင်နေဝသန္တနာရိပ်တာမတရားတွေပွားပြီးတော့အထုတ်ခဲ့တယ်မဟုတ်လားအဲဒီဝိပဿနာတရားတွေကိုနှလုံးသွင်းပြီးတော့ရှုမှတ်နေကလျာဏမိတ်တမိတ်ဆွေများကနေပြီးတော့သွားပြီးတော့အပိကြတယ်ဒါကြောင့်ဤတော်ဘောဥပ္ပတိကိစ္စဘောဩချင်းနတ္တနတ္တမိ ဤတော်ဤလက်ပြေမှာသုတိသွားပြီးရှိတော်သူကတိသူကတိဘဝတို့ဟာကောင်းရာဘဝတို့ကိစ္စရောက်ပါပြီတိဝါရောက်ပါလိမ့်မယ်သင်ကောင်းရာသူတွေရောက်ပါလိမ့်မယ်အာပိကြစိတ်တမကြောက်နမနိသုကတိခန္ဓာဝသုလတလာဘံလဘံအာပိဓာလေးတွေဝမ်းတော့ဝမ်းတာနေအပြင်အာပိစကားသုံးခွန်းပြောတာဘူးအများကြီးမပြောဘူးသုံးခွန်းနဲ့ နံပါတ်1ကကောင်းရာသူတိတို့ရောက်ပါလိမ့်မယ်နံပါတ်2ကသုဂတိခန္ဓဝါသုလတ္တလဘံတပသုဂတိသုဂတိဘဝသုခန္ဓဝါရောက်ပြီး၍သုလတ္တကောင်းသောရာခြင်းကိုသုလတ္တလဘံကောင်းသောရာခြင်းကိုလဘလဘလဘပြီးရပါစေတည်းဝါရပါလိမ့်မယ်သုဂတိဘဝရောက်တဲ့အခါကလည်းကြတော့ကောင်းသောရာခြင်းရပါလိမ့်မယ်တဲ့နံပါတ်2 အဲဒီလိုကောင်းတဲ့ရခြင်းတွေရပါလိမ့်မယ်နံပါတ်3နေရာဖြင့်သုလတ္တနဗံတပိတဝါသုပတိထောသုပတိထီတောဘဝတိသုလတ္တနဗံကောင်းတော်ရခြင်းကိုသုလတ္တနဗံကောင်းတော်ရခြင်းကိုတပိတဝါကောင်းစွာရပြီး၍သုပတိထီတောကောင်းစွာတည်ရမည်ဘဝဟိဖြစ်စေဖြစ်ပါစေလော ကောင်းသောရာချင်းရလာလို့ရှိရင်အဲ့ဒီကောင်းတဲ့ရာချင်းကိုကောင်းကောင်းကြီးတည်တတ်မှသည်တဲ့နံပါတ်3အနေအချင်းအားပေးအဲ့ဒီအားပေးတဲ့စကားလေးကိုဘုန်းကြီးတို့ကျေးဇူးရှင်ဆရာတော်ဘုရားကြီးကသုခတိတို့ရောက်ပါစေကောင်းသောရာချင်းရပါစေကောင်းကောင်းခိုင်နေတည်တတ်ပါစေလို့ဒီမှာဆောင်းဖို့လေးသုံးဖို့ပေးထားပြီးခေတ္တလေးကိုမတန်လေးတင်ကြည့်လိုက်အောင်သုခတိတို့ရောက်ပါစေ ကနတ်ပြည်ကမာဒန်လေးဘယ်ကမာဒန်လေးလဲသုတေရောမဲ့နတ်ကိုအားပေးတဲ့အိန္ဒိယဖြင့်နတ်ပြည်ကအပေါင်းပင်နတ်ပြည်ကနေပြီးတော့မာဒန်လေးမှာကြသူကတိတို့ရောက်ပါစေကောင်းသောရာခြင်းရပါစေကောင်းကောင်းဆိုင်ခြင်းတည်တတ်ပါစေ ဂတိသို့ရောက်ပါစေကောင်းကောင်းရာခြင်းရပါစေကောင်းသောရာခြင်းရပါစေကောင်းကောင်းခိုင်မြဲတည်တတ်ပါစေ ဣတောဘောသုပတိကိစ္စာဆိုတဲ့ပါဠိလေးကြည့်ပြီးတော့သုပတိကိုရောက်ပါပြီသုပတိကန္နဝါသုလကလာဘံလဘဆိုတဲ့အဲ့ဒီပါဠိလေးကြည့်ပြီးတော့ကောင်းတော်ရခြင်းရပါစေသုပတိဘောရောက်ပြီးဆိုရင်ကောင်းတော်ရခြင်းရပါစေလို့မှားလိုက်တာသာသုလကလာဘသုလပိလပိတော်ဝါသုပတိချီတော်ဘဝဟိကောင်းကောင်းခိုင်နေတည်တတ်ပါစေတဲ့မှားတာလေး၃ချက် တစ်ခေါက်ဆိုလိုက်ဦးမယ်သူကတိတို့ရောက်ပါစေကောင်းသောရာခြင်းရပါစေကောင်းကောင်းဆိုင်နေတည်တတ်ပါစေအဲ့ဒီမှာရံလေးသုံးခုနဲ့လက်တွေကနေပြီးတော့အားပေးကြတိုက်တွန်းကြအဲ့လိုအားပေးတိုက်တွန်းနေဆိုရ ကြောင်းကိုဘုရားရှင်ကိုယ်တော်မြတ်ကြီးကကျမ်းတော်ကိုဟောကြားတော်မူတယ်ဘုသူ့ကိုဟောပါမယ်အဲဒီလိုယဟန်တော်ကြီးဟောကြားတဲ့ချိန်ခါကာလမှာအဲဒီမှာယဟန်တော်တစ်ပါးကနေပြီးတော့မြတ်စွာဘုရားရှင်ကိုလက်ဟုတ်ချီးမွမ်းပြီးတော့ရှင်ကိုလျှောက်တာတယ်နတ်ကြီးဟာသုတိလိုသုတတိရောက်တယ်ဆိုတာဟာဘယ်လိုရောက်ပါသလဲဘုရားဒီမှာနတ်ကြီးကနေနတ်ကြီးဆိုတာလည်းပဲသုတတိပဲလေ အဲ့တော့လက်ကြီးကသူတိဆိုတော့ဘယ်ပုံရောက်မှသူတိလျှောက်ဖို့ဆူတောင်းပေးတာလေဆိုတော့အဲ့ဒါလေးကဒီမှာဈာန်တော်လေးကသိကျင်ဒါကြောင့်လက်ကြီးကသုတိလို့သုကတိရောက်တယ်ဆိုတာဟာဘယ်လိုရောက်ပါသလဲဘုရားစွာဘုရားဟောလျှောက်ဘေလူဘောဗန္ဒီဒီဝနာသုကတိကမနာသင်္ခတံဗန္ဒီဘုံတော်နေဟောတွင်တော်ပါတော်မူ၏ဘုရားစွာဘုရားဒေဝနန္ဒပေါင်းတို့၏ ဒုဂတိကမနာတေကာတဒုဂတိဘုံတို့ရောက်ချင်းဆိုတဲ့ချီးမွမ်းစကားသည်သိလူကောဘလူပါနိဖယာမြတ်စွာဘုရားနတ်တိရှိတဲ့တေကာကလာပါဒုဂတိဘုံတို့ရောက်ချင်းဆိုတဲ့ချီးမွမ်းစကားဟာဘယ်လိုရောက်ပါတယ်လဲမြတ်စွာဘုရားလို့ဒီလိုဘုရားရှင်ကိုရောမြတ်ကြီးဆောက်တော့ဒီကမှာဘုရားရှင်ကိုအောင်မြတ်ကြီးကမနုဿတ္တကောဘိက္ခုဒေဝနာပုဂ္ဂတိကမနာသင်္ကတံ ဘိက္ခုယဟံမနုဿတံလူဘဝလူအဖြစ်သည်ဒေဝနာနာအပေါင်းတို့ဤဝါနာပေါင်းတို့ကဒုတိယကမနာသင်္ကာတံတုဂတိတို့ရောက်ကြဟုပေါ်ဆိုခြင်းဖြစ်ပါ၏လက်တရားသူတို့သုတိကြတဲ့သံဃာနဲ့ရောက်တော့ကောင်းသောဘဝသုတိဘဝရောက်ပါစေလို့ဆိုတာဟာ တခြားကိုဆိုလိုတာမဟုတ်ဘူးမနုဿတံလူဘဝလူအဖြစ်သည်ဒုက္ကတိကမနာတေသာတာဒုက္ကတိကိုရောက်တဲ့ဟူကိုဆိုကြလေလူဘုံလူလောကကိုရောက်တယ်ဆိုတာဟာဒုက္ကတိဘုံကိုရောက်တယ်လို့ဆိုရဲဒါကြောင့်အဲဒီမှာသုတေတော်မဲဆိုတဲ့နတ်ကိုပေါင်းပြီးဖြစ်တဲ့နတ်ကိုဘုရားပေါင်းပြီးဖြစ်တဲ့နတ်ဒီကနေပြီးတော့အမငယ်ပါနဲ့ကွာတဲ့မင်းဒီသုတေသွားလို့ရှိရင် ဒုဟောဒုလောကဖြစ်တဲ့ဒုတိဘဝမင်းရောက်ပါလိမ့်မယ်။ဒါဒုတိလို့ရောက်ပါပြီဆိုတာလူဘုံကိုရောက်ပါပြီလို့ပြောတာ။ဆေဘုံကိုရောက်ပါပြီ။ဒီဘုန်းကြီးတို့လူဘုံလူလောကကြီးဟာဒုတိဘဝဟုတ်သလားမဟုတ်ဘူးလား။တကယ်ဒုတိဘဝကြီးလေသောလောကပြောတယ်။ဘုံညာဖြစ်တော့အရန်လောကောဘုံညာဖြစ်တော့ကောင်းမှုလေးဖြစ်ပွားရတဲ့ဘုံညာဖြစ်ပြီးတကယ်တမ်းဖြစ်ပါပြီ။ ဟောဒီလူဘုလူလောကကြီးဟာကောင်းမှုကြီးပြုကျင်တာအကုန်လုံးပြုလို့မရဘူးလားဒါနကောင်းမှုကြီးပြုလို့လည်းရတယ်ဒီနာကောင်းမှုကြီးစောင့်သိလို့လည်းရတယ်သမထဘာဝနာဝိပဿနာဘာဝနာကောင်းမှုကြီးပွားများအားထုတ်လို့ရောမရဘူးလားသာတိမောယံတော်ဤဖြစ်ပွားရာသိတွင်လည်းအပြည့်စုံသိရရှိပါပြီယံတော်ဤထုံးကားရာဖြစ်တဲ့သိကြောင်းတော်ဤနဲ့လည်းမပြည့်စုံဘူးလားသာသနာ့ရှင်တော်ဘုရားမြတ်စွာသာသနာတော်မြတ်ကြီး အထူးထူးကားရာဌာနအကြီးကြီးဖြစ်ပါ၏ဟောဒီလူပုံလူလောကကြီးဟာသာသနာတော်ကြီးထွန်းကားတဲ့နေရာဌာနကြီးရောမဟုတ်ပေဘူးလားနိဗ္ဗာန်တရဏောတေတောနိဗ္ဗာန်ဒီဟုသောရှိပြီးတော်ဒီတော်နိဗ္ဗာန်တရဏောတေတောနိဗ္ဗာန်ဒီဟုသောသောက်တရားကျွန်းကြီးတော်သိရောက်ရာစိတ်ကံကြီးတစ်ပွဲဖြစ်ပါ၏ဟောဒီလူပုံဌာနလူလောကကြီးဟာနိဗ္ဗာန်သွားရာ စိတ်ကန်းကြီးနေလေတူတယ်တဲ့။ဘာနဲ့တူပါလိမ့်မယ်။ဒါကြောင့်တဘာတံပတ္တိကာယကောလူချမ်းသာနတ်ချမ်းသာပြမချမ်းသာနိဗ္ဗာန်ချမ်းသာတို့ကိုရနိုင်တဲ့တံပတ္တိအမျိုးမျိုးကောင်းကျိုးအရာရာတို့ကိုလည်းကောင်းစွာမသွေးသိတတ်ပါ၏ဟောဒီလူဘုံလူလောကလူဘဝကြီးဟာလူချမ်းသာလူကြီးလေရနိုင်တဲ့နတ်ချမ်းသာယူခြင်းလေရနိုင်တဲ့ ဇမချမ်းသာလူချင်းရင်လည်းရနိုင်တယ်နိဗ္ဗာန်ချမ်းသာလူချင်းရင်ရောမရနိုင်ဘူးလားဒီနေ့ရှင်မင်းဝန်သာသနာ့ရိပ်တာမှာဆရာတော်ဘုရားရဲ့သတ္တော်59နှစ်ပြည့်ဝိဇာတမင်္ဂလာအထူးတရားအထုပွဲမှာမာသရိကံဝိပဿနာတရားတွေဝင်ရောက်ပြီးတော့သုက္ကံတိုင်းမိနစ်တိုင်းနာရီတိုင်းဇမမပြုတ်နိုင်ဘူးလားဘာကြောင့်မြတ်တာမြတ်တာတိအောင်ရနိုင်တဲ့နေရာဌာနဖြစ်တဲ့အတွက်ကြောင့်မို့ ဒီဘုံဒီလောကကြီးဟာသုတတိဘုံဘဝကြီးမဟုတ်သေးဘူးလားဗျာဒါကြောင့်မနုဿတံကောဒိတုဒေဝနာသုတတိဓမ္မနာသင်္ခါတံဘိက္ခုယဟံမနုဿတံလူဘဝလူအဖြစ်သည်ဒေဝနန္တာပေါင်းတို့ဤဝနာပေါင်းတို့ကသုတတိဓမ္မနာသင်္ခါတံသုတတိတို့ရောက်တို့ကိုကိုကြပါပြီဘုန်းကြီးလူဘဝဆိုတာဘုန်းကြီးတို့ကုသိုလ်ပြုရာကုသိုလ်ဖြစ်ရာအမြဲတမ်းအခွင့်သာတဲ့ဘဝပဲ နတ်ဘဝဆိုတာကဘုန်းကြီးတို့ဝိရိယကိုအားကိုလို့ရတဲ့ဘဝမဟုတ်ဘူးနတ်ဘဝစံကိုယ်တာအားကိုရဘာကိုအားကိုရမိမိဒီဘဝတော့ကပြုခဲ့တဲ့ကုသိုလ်ကံကိုယ်တာသူအားကိုပြီးတော့နေရတယ်အစသာရာရာဘာမှမလုပ်ဘဲနဲ့အစာလေးပြည့်စုံတယ်စားခြင်းရင်လည်းအသင့်အနေအချင်းရောက်လာဘာမှလုပ်ကြရမလို့ နဝတ္တသနာပါသတိဖြင့်အသုံးဆောင်တွေကိုလည်းပဲအလိုလျောက်အနေအချင်းရလာတယ်။ဒီတော့ဘာမှမိမိကိုယ်တိုင်ရှားပွေစရာရက်လုပ်စရာချုပ်လုပ်စရာလိုရရလားညာ။နဝတ္တသနာတွေလည်းပဲနှစ်ပန်းနေလည်းပဲအကုန်အသုံးဆောင်တွေလည်းပဲအလိုလျောက်ရလာတယ်။ဒီတော့သူတို့မှန်လားပျော်ဖို့ပဲတာဥတည်ပြီးတော့နေကြတယ်။ပျော်စရာတွေပါအပြည့်ဖြစ်နေတယ်။ အပျော်ပါးရင်းနဲ့သာအချင်းလေးကုန်လုံးပြီးတော့နေကြတယ်။အဲတော့ကုသိုလ်ကောင်းမှုပြုဖို့ရာအခွင့်အလမ်းကရောတာပြီးရလားဗျာ။အခွင့်အလမ်းကလည်းတည်ပြီးတော့မတာတော့ဘူးလို့ယောဂီများ။ဒါကြောင့်လဲဆိုတော့ဒီနေ့ဒီမှာနတ်ဗံဘုံအာယုန်တွေကအင်မတန်မှပေါ်များတဲ့အတွက်ကြောင့်မို့ဒါတွေနဲ့ပဲပျော်မွေ့နေတယ်။လူဘဝကတော့ဒီလိုမဟုတ်ဘူးလို့ယောဂီများ။ဝရိယအားနဲ့ကြိုးစားပြီးတော့လုပ်ကြရ။ ဝရိယအားနဲ့ကြိုးစားပြီးတော့လုပ်ကြရတာဆိုတော့လူကြီးမှာကဝရိယအကျိုးစံအကျိုးပေါ့လေနှစ်မျိုးခံစားစိတ်ကံရဲ့အကျိုးရဲ့အမိရဲ့ဒီမျက်မှောက်ပေါ်ကဝရိယရဲ့အကျိုးရဲ့အဲဒီအကျိုးနှစ်မျိုးခံစားဘုန်းကြီးတို့ဒီမှာလူကြီးကတာဝတိတာနတ်ကြီးဖြစ်၎င်းနောက်မြောက်ကျွန်းကလူသားတွေဖြစ်၎င်းတရား၃ပါးနဲ့သာလုံးနေဆိုတဲ့အကြောင်းကိုလည်းမြတ်စွာဘုရားဟောကြားထား ဘာလို့တားလို့လာလဲဆိုတော့နံပါတ်1တူတာရင်းရင်းရတယ်တဲ့လူပုံလူလောကလူသားတွေရင်းရင်းရတယ်တဲ့ဘာကိုရင်းရင်းတာလဲဒီမှာရင်းရင်းနေတာဘာကိုရင်းရင်းတာလဲဆိုကုသိုလ်ကောင်းမှုပြုရမှာမတော့ဆုတ်ကြဘူးရင်းရင်းရတယ်ဘုန်းကြီးဒီမှာဘုန်းကြီးမြန်မာနိုင်ငံမှာရှိတဲ့မြန်မာလူမျိုးများကတော့ကြည့်လိုက်လေဗရာတရားတွေကတော့ဆုတ်တယ်ဆိုတာများရှိသေးရလားဗျာ ရဲရလိုက်ကြတာတူလိုက်ကြတာရှင်မေဝန္တာနာရိတ်တာကြီးဒီရန်ကုန်မြို့ကရှင်မေဝန္တာနာရိတ်တာဘိုးဘိုးတိုင်းထဲမှာရှိတဲ့ဗောဓနာရာမရှင်မေဝန္တာနာရိတ်တာဒီမှာရိတ်တာရိတ်တာကိုတီထောင်လိုက်တဲ့အခါမှာနှစ်အတူတူလေးနဲ့ပဲတခါတည်းဆောင်းကြီးမိုးပြန်တယ်မာဒလိတာပြီးတော့ဖန်ဆင်းပေးလိုက်ကြလို့နှစ်တန်းတူတူလေးနဲ့အားလုံးဥဆုံးအောင်မြင်ပြီးတော့သွားကြတယ်ဆိုတာခုဘုရားတို့ယောဂီများသူတန်းပေးကတဲ့နေရာမှာ ရင်းရင်းလို့လားမရင်းရင်းလို့လားရင်းရင်းလို့ယာဝနာနဲ့လည်းပဲသိနေယာဝနာရှိပြီးတူးနေတာပဲထာဝနာရှိပြီးတူးနေတာပဲအဲလိုဘုလိုကောင်းမှုပြုရမှာမတွတ်ဆုတ်ကြဘူးရင်းရင်းကြတယ်တဲ့ခုဗုဒ္ဓဘာသာဝင်ကြီးကြည့်လိုက်ဒီနေရာမှာဘယ်နေရာမှာတွတ်ဆုတ်တယ်မရှိဘူးဟိုမှာသုံးနေကိုထောင်ချီထောင်ချီပြီးတော့တကားလေလူတိုင်းနေကြနောက်ပြီးတော့နံပါတ်နဲ့တတိမန်တော်တတိတရားနဲ့လွန်ခဲ့ကြတယ်တတိတရားတွေ နကပြောတယ်လို့ကျောင်းတင်တာတို့မြောက်ကျွန်းလို့ဆိုတာကမပုံမတင်မကြောင်းမကြပဲနဲ့နေရတဲ့အရက်ဒေတာတွေကိုသူတို့ကအပျော်အပားတွေလွန်နေတော့ကောင်းမှုပြုဖို့မေ့နေကြကောင်းမှုပြုဖို့ပါဖြစ်နေဒါနကောင်းမှုပြုဖို့လည်းမေ့နေတယ်သီလတွေစောင့်ထိုးဖို့လည်းမေ့နေတယ်သမထဘာဝနာဝိပဿနာဘာဝနာဆိုတဲ့ကုသိုလ်တွေပြုဖို့ဆိုတာလည်းအားလုံးပါဖြစ်နေကြတယ်မေ့နေကြတယ်ဒီလက်ဘုံတာလောကတွေမှာမေ့နေကြတယ်ဘုရားကတော့ ချမ်းသာတဝက်ဆင်းရဲတဝက်ဆိုတော့အဲ့တော့ကြိုးစားကြရတယ်လေကြိုးစားကြရတော့ပတိဟာအမြဲတမ်းထားနေရတယ်ပတိပါလို့နေရတယ်အမြဲတမ်းပတိလေးကိုတစ်ခါလည်းထားနေရတယ်ဘယ်လိုဒီဘုံလောကမှာဆိုတာကပူခြင်းတရားကလည်းဖြစ်ရှားနဘုံနာလောကမှာပူခြင်းတရားတွေဖြစ်ရှားရလားဗျာမဖြစ်ရှားဘူးသူတို့ကဒီကံဒီကြံမှာအိုးလာဒီဘုံလောကကတော့ဒီနေ့တဲ့ဒီနေ့ကိုဗာဖြစ်နေတာလေအိုးနေတာဗျာ မနေ့ကဒီမှာရုပ်ရည်နဲ့မိလေရုပ်စင်အင်္ဂါတူရရလားဗျာဟေးမနေ့ကရုပ်ရည်တွေကမူပြိုနေပြီမဟုတ်နေ့နေကြတော့ပုတ်ပြီးချင်းရောလာတယ်နေ့ကရုပ်ရည်အင်းတွေကဟောညနေပိုင်းကြတော့ပါဖြစ်လာတယ်ပုတ်ပြီးချင်းရောလာတယ်တပြေးပြေးရင်းရောရင်းရောလာတော့တနေ့တဲ့တနေ့သေးရတဲ့သေးရတဏှတဲ့တဏှတနေ့တဲ့တနေ့ဆိုတာလိုပဲရုပ်တရားတပြေးပြေးရင်းရောရင်းရောပြီးတော့သွားလိုက်တာဥချင်းတရားတွေအထင်ရှားဘူးလား ဝိညာဉ်တရားတွေထင်ရှားတယ်ဒါကြောင့်မို့ဝိညာဉ်တရားတွေကိုတခါလေအမျိုးမျိုးကာကွယ်နေကြတယ်လေမျက်နှာလေးဟိုဟာလေးလိမ့်တာလေးလိမ့်ကာကွယ်ကြတယ်မျက်နှာတွန့်နေတာလေးတွေကြည့်အောင်အဲဒီလိုပေါ့မိမိရဲ့စံပင်လေးပြင်နေရင်လည်းဆံတဲ့ဆုဆေးလေးတွေနဲ့တခါလေကာကွယ်လိုက်ကြတယ်ဟိုမျက်စိလေးမွဲလာပြန်တော့လေခုကြတော့မျက်စိလွာတယ်မျက်မှန်တက်ရင်အသက်ကြီးပြီလို့ထင်ပါစို့လို့မျက်စိမွဲလို့ထင်ပါစို့လို့မျက်စိလွာလေးကတ်ထားလိုက် အဲ့လိုကိုယ့်အကိုကာကွယ်နေကြတာသူမင်းကိုကာကွယ်နေကြတာဒါပေမဲ့ကာကွယ်လို့ရပါမလားဒါကြောင့်ဒီမှာပူခြင်းတရားနဲ့သင်ကြားတယ်နာခြင်းတရားနဲ့သင်ကြားတယ်သိခြင်းတရားရောမသင်ကြားဘူးလားဗျာဒီတော့ပုဏ္ဏတိတရားတွေအကြောင်းပြုပြီးတော့ဒီပုဏ္ဏတိတရားတွေကသိထင်ရှားနေတဲ့ခက္ကလကြတော့ဟောကုသိုလ်တရားဘက်မှာစိတ်တွေဟာထက်ပန်ကြတယ်ဟိုငါလည်းပိုးလာပြီ။ဆရာကနေနာလာမယ်နာရကနေငါသိတော်မယ်ငါဒီပစ္စည်းတွေ နာအင်မတန်မြန်လို့တဲ့ဝိထုပစ္စည်းတွေငါဆွန့်ပြစ်သွားရတော့မှာပါလားတာဝိကတွေဖြစ်လာနာအင်မတန်ခင်တွယ်တဲ့ငါသာသမီတွေငါဆွန့်ပြစ်ပြီးတော့သွားရတော့မှာပါလားငါအင်မတန်ဖြစ်တဲ့ငါရဲ့မိငယ်လေးတွေကိုငါဆွန့်ပြစ်ပြီးတော့သွားရတော့မှာပါလားတာဝိကတွေဖြစ်တယ်အဲတံဝေကတွေဖြစ်လာတဲ့တတိတွေဖြစ်လာတဲ့ခါကလာကြတော့တံဝေကရတဲ့ပုဂ္ဂိုလ်ဟာတတိမိသေးရလားဗျာမမိတော့ငါမသေးဒါနကောင်းမှုလေးငါရှားထားတဲ့ပစ္စည်းဝတ္ထုတွေကနေပြီးတော့ငါအတွက်အထုတ်ပါအောင်ယူမယ် ငါတို့ပါအောင်ဒါနာကောင်းမှုတွေပြုမယ်ငါတို့ပါအောင်သီလကောင်းမှုတွေစောင့်တည်မယ်ငါတို့ပါအောင်ဘာဝနာတရားတွေပွားများအားထုတ်မယ်ဒီငါခန္ဓာကိုယ်ကြီးကနေပြီးတော့ငါခန္ဓာကိုယ်ကြီးကနေအရင်တည်ပြီးတော့ငါအမြတ်ရအောင်ယူမယ်။ဘာနဲ့တူလဲဆိုတော့ကြီးလို့ယောဂီများဒီခန္ဓာကြီးဟာခရင်တော်ကြီးတွေနဲ့တူတယ်ခိုင်ကာကြီးတွေနဲ့တူတယ်အငှားနွားအငှားကာကြီးတွေနဲ့တူတယ်။ဆိုတော့အိမ်ကနေပြီးတော့ မိမိတို့ထွေရဲ့စိုက်ကြိုးတွေရောက်တဲ့အခါကျတော့အခါကျင်းကိုယူပြီးတော့ငှားငှားတဲ့အခါဒီနွားကြီးအင်မတန်လှပ်ပါတယ်ဆိုပြီးတော့မခန့်ရဲ့ပင်နဲ့ထုံလဲမထုံမှုကျင်လဲမရဘူးဖြင်းတိုက်တဲ့နေရာနဲ့သူ့မတုံမှုလေထုံတဲ့နေရာမှာလည်းသူ့မတုံမှုဘယ်နေရာမှမတုံနိုင်တဲ့စာရိတာဝါပြည့်ပြည့်ထားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအများရမလားအရှုံးပေါ်မလားဒီနွားကြီးအစာတွေကျွေးထားရတယ်သူ့ကိုတလဆိုရင်တလလာကျုံတဲ့တခါလေးပေးရတယ် တစ်နှစ်ဆိုရင်တစ်နှစ်ချုပ်နဲ့ပေးရတယ်အဲ့ဒါကိုကိုယ်ကမခိုင်းနဲ့အနှက်ကြည့်ပြီးတော့အစားသာကျွေးနေမယ်ဆိုရင်ရှုံးပေါ်မယ်ဒီတိုင်းနဲ့ဘုန်းကြီးတို့မြို့ကလူတွေပြောမယ်ဆိုရင်အမှားကတိုက်စီကားကိုဘုန်းကြီးတို့မှားပြီဆိုရင်တိုက်စီကားလေးမောင်းမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတိုက်စီကားမောင်းတော့မယ်ဆိုတဲ့ကူကအာမခံကြီးဒိတ်30 20 30မပေးရဘူးလားပြပေးပြီးတော့အဲ့ဒီကားနှားပြီးတော့ဒီကားကိုကိုကမောင်းမယ်အမြတ်ရအောင်မောင်းမယ် ဟာကာသိစံတာပဲကာသိကောင်းတာပဲဆိုပြီးတော့မောင်းရမှာပြည့်စည်သွားမှာကျိုးတဲ့အတွက်ကြောင့်မို့ဒီကာဝိရကာရဲ့ပို့တိုက်စေကျော်တုတ်နေမယ်ပြုပြင်နေတယ်မမောင်းတော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီကာငှားထားရတာအမြတ်ရပါဦးမလားမရတော့ဘူးတန်ရတန်ကြီးရအောင်မိမိအမြတ်ရအောင်ဒီကားနဲ့ရင်ပြီးပြီးမရှာရဘူးလား မရှာဘဲနဲ့ဒီကားကိုသာတစ်ခါနဲ့ပော့တိုက်ပြီးတော့တစ်ခါနဲ့ကားကစိတ်ပြီးတတ်နေကားပဲငါမမောင်းရပါဘူးဆိုပြီးတော့လားသိတာလေဆိုရင်မိမိမှာအမျက်တွေထွက်နိုင်ပါမလားဗျာအမျက်မရတဲ့ဒီအရှုံးရောမပေါ်နိုင်ဘူးလားပေါ်သွားနိုင်တယ်အဲ့ဒီလိုပဲအငှားကားကိုမခံရလို့ဒီတိုင်းသိတာရဲ့အရှုံးပေါ်တယ်လို့ပဲဘုရားဒီမှာအငှားခန္ဓာကြီးရတာဒီခန္ဓာကြီးကနောက်ဆုံးတစ်နေ့ကျကိုယ်ကိုဆုံးပြတ်သွားမှာအဲ့တော့ဒီအငှားခန္ဓာကြီးရတာကိုဒီခန္ဓာကြီးကိုအရင်တည်ပြီးတော့မိမိက ဒါနာတွေပြုမယ်သီလတွေစောင့်မယ်ဘာဝနာတွေပွားမယ်အဲ့လိုဒီနေ့ကအမြဲရအောင်ထုတ်ရမှာကိုငါခန္ဓာကိုယ်ကြီးတုံးနေကြနာသွားလိမ့်တို့ကြညောင်းသွားလိမ့်ခန္ဓာကိုယ်ကြီးပြန်မနေလိမ့်မယ်ခန္ဓာကိုယ်ကြီးယောဂါကြီးရနေလိမ့်မယ်ဆိုပြီးတော့မခရဲရဲ့အဲနဲ့နိမ့်ညာတာနေနေဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာအမြဲရပါဦးမလားအမြဲမရတော့ဘူးလို့ယောဂီများဒါကြောင့်အမြဲရအောင်အားထုတ်ပါဒီခန္ဓာကြီးအရင်တည်ပြီးတော့အမြဲရအောင်ကြိုးစားပါဟုတ်တယ်မလားညာဒါကြောင့်မို့ဘုန်းကြီးတို့ ဆင်းရဲချမ်းသာအမျိုးမျိုးဖြစ်နေကြတယ်ဟောဒီဆင်းရဲတဲ့ပုဂ္ဂိုလ်ကလည်းဆင်းရဲမှုကနေပြီးတော့လွတ်လွတ်ပြီးတော့ချမ်းသာအောင်ဆိုပြီးတော့အမျိုးမျိုးကြိုးစားကြတယ်ချမ်းသာတဲ့ပုဂ္ဂိုလ်ကလည်းပဲဘုန်းကြီးတို့ချမ်းသာဒီချမ်းသာဟာတကယ်ချမ်းသာမဟုတ်ဘူးဒီတဲ့ဒီတဲ့ချမ်းသာနိုင်နေတယ်ဆိုပြီးတော့မမောနိုင်မပန်းနိုင်ဒီတဲ့ဒီတဲ့ဒုက္ခအောင်ဒီဘွားတွေဒုက္ခအောင်ရှာနေကြတာပဲတရားတော်ကိုပေါက်တဲ့ပုဂ္ဂိုလ်ကလည်းဒီတဲ့ချမ်းသာဒီချမ်းသာလောကီချမ်းသာမဟုတ်ဘူးနိဗ္ဗာန်ချမ်းသာပဲ အဲတော့နိဗ္ဗာန်ချမ်းသာပြီးသားလေးချမ်းသာဖို့ဖြစ်တယ်ဆိုပြီးတော့နိဗ္ဗာန်ချမ်းသာကိုဒုက္ခကားလို့ရအောင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပြီးဖြစ်အောင်ဆိုပြီးတော့ကျိုးကျိုးသားသားနဲ့တရားလုပ်ပြီးဝင်ရောက်အားထုတ်ပြီးတော့တတိယအမြဲတမ်းကြပြီးမရှုမှတ်ကြပြီဘူးလားဗျာတတိတွေအမြဲတမ်းထားပြီးရှုမှတ်နေတာအဲ့လိုတတိကောင်းတယ်တဲ့လူဘဝနောက်နံပါတ်3ဣဒ္ဓဤလူပြိဏဇမစရိယဝါသော ဇမစရိယဆိုတဲ့အကျင့်ကိုကျင့်ခြင်းလေးရှိတယ်။မြင့်မြတ်တဲ့အကျင့်လေးဇမစရိယအကျင့်လေးလည်းလူပေါင်းလူလောကမှာဖြစ်နေမေတ္တာရိကုဏာရိမုရိဒါရိဥပေက္ခာရိဆိုတဲ့ဇမစရိယအကျင့်လေးကိုလည်းကျင့်ကြအားထုတ်တယ်။အဲဒီအကြောင်းသုံးပါးဖြင့်ဒါဝတိန်သာလက်ဒီမြောက်ကျွန်းလို့တဲ့ပို့ပြီးတော့ဘုန်းကြီးတို့လူကြီးကမတလုံးနေဘူးလားဗျာ။ဒီဒီကြောင့်သုံးပါးတွေသာလွန်နေ။ဒါကြောင့်သာလွန်နေဒီလူဘုံလူလောက လူဘဝကိုရတဲ့အချိန်ကာလမှာမိမိတို့အများများများရနိုင်တဲ့လူဘဝကြီးကိုလက်ပိုက်ထားပြီးရရှိနေတဲ့အချိန်ကာလမှာဒီဘဝကြီးမှာအရှုံးမခံမဲနဲ့အမြတ်ရအောင်များများကြီးကြိုးစားဖို့မလိုဘူးလားဗျာဒီခန္ဓာကြီးအရင်တည်ပြီးတော့အမြတ်တွေများများရအောင်ကြိုးစားပါအဲလိုကြိုးစားသွားမယ်ဆိုရင်အမြတ်တွေများများမရဘူးလားအခုဘုန်းကြီးတို့ဒီမှာရှင်မင်းဝန်တာသနာရိပ်တာမှာလာပြီးတော့ဆရာတော်ဘုရားရဲ့တက်တော်59နှစ်ပြည့် မွေးနေ့မင်္ဂလာချိန်မှတရားအထုတ်ပူဇော်ပွဲမှာမိမိတို့ကိုယ်တိုင်လာရောက်ပြီးတော့ဝင်ရောက်အထုတ်ပူဇော်နေကြတဲ့ပုဂ္ဂိုလ်ကြီးဒီနောက်ကိုလည်းသင်ကျေသွားကြောင်းထိုးပြီးတော့ဓမ္မရိပညာကျင့်တရားတွေကိုလည်းစက်ကံမင်းနဲ့နာယီမလားချိန်ရှိအမြင်အားဖြင့်ဘယ်နဲ့ဆက်ရှုပွားအားထုတ်နေကြတယ်ဆိုတာဟာဒီခန္ဓာကိုယ်လေးကနေပြီးတော့အမြတ်ရအောင်ယူနေတာ။ဘာယူနေတာလဲ။ဒီအမြတ်ရအောင်ယူနေတာဒါအမြတ်ထုတ်နေတာ။ဘာကိုရင်းတည်ပြီးတော့ ဒီခန္ဓာရဲ့ရင်းတည်ပြီးတော့ခန္ဓာကိုယ်ကြီးပြန်မလိုက်တာဆိုပြီးတော့ပြန်သွားမယ်ဆိုရင်ဒီဝိပဿနာကုသိုလ်အမြတ်တွေရပါအောင်မလားမရနိုင်တော့ဘူးဒါကြောင့်မို့မိမိရဲ့ဒီမှာခန္ဓာအငှားခန္ဓာကိုယ်ကြီးရင်းတည်ပြီးတော့အမြတ်တွေများများရအောင်ကြိုးစားကြနောက်တစ်ခါနံပါတ်2ဘုရားရဟန်းတော်လေးကမင်းညာကောင်းသောရာပြည့်ဆိုတာဘာကိုဆိုလိုပါသလဲပေါ့ဒါကြောင့်ကိစ္စဗန္ဒီဒီဝနာကုလသုလတ္တလဘံ ဗန္ဒီဘုံတော်နေဝန်ထွင်းတော်ကတော်မူသောမြတ်စွာဘုရားဒေဝနန္ဒပေါင်းတို့ဤပုလတ္တလာပါကောင်းစွာရအတော်နတ်လာပါရဲ့လို့ချီးကျူးဂုဏ်ပြအတော်ရာသည်ဒိဋ္ဌဘေဘာနိရှင်ဘုရားကောင်းစွာရတဲ့နတ်လာပါလို့ဆိုပါလေဗျာအဲဒီဒီလူလောကမှာကောင်းစွာရတဲ့နတ်လာပါဆိုတာဘာကိုဆိုလိုပါမလဲလို့ဒီလိုလျှောက်ထားတော့ဆရာရှင်ဘုရားမြတ်ကြီးကယာမနုဿဘုဒ္ဓ မန္နောတတဂတပဝိတိတိဓမ္မဝိနယေသာတံပတိလပတိဣဒကောပိကုဒေဝနာသုလတ္တလဘသင်္ခာတံမရုဒ္ဓဘူတောလူဖြစ်ပြီးသမန္နောဖြစ်လက်ပြီးရှိသောသတ္တဂတပဝိရိတိမြတ်စွာဘုရားဟောကြားပြီးသေးတော်မူအပ်သောဓမ္မဝိနယေသာသနာတော်မြတ်ကြီး၌သတ္တံသတ္တတရားကိုပฏิလပတိရခဲ့ပါပေ၏ မြတ်စွာဘုရားရှင်ရဲ့သာသနာတော်မြတ်ကြီးမှာသတ္တာဆိုတဲ့ယုံကြည်မှုတရားကိုရခဲ့ပါလေဘိက္ခုယဟံဣဒံကောဣဗရာပိတရားပိပင်ဒေဝနာနတုဣသုလတ္တလဘသင်္ခတံကောင်းစွာရသောနဝချီးကျူအပ်သောအရာပါပေသည်သတ္တတရားဟာအင်မတန်မှရာခဲ့တယ်တဲ့ဘုန်းကြီးတို့လူဘုံလူလောကရောက်ကြတဲ့ပုဂ္ဂိုလ်ကြီးကြည့်ပေါ်လိမ့် လူတိုင်းလူတိုင်းဟာတရားတရားအပြည့်စုံကြတရားတရားမရှိကြဘူးလူတိုင်းလူတိုင်းတရားတရားနဲ့မပြည့်စုံအမှန်တန်ရခဲ့တယ်ဖြစ်ခဲ့အဲ့ဒီတရားတရားနဲ့ပြည့်စုံခြင်းကိုဟောဒီမှာကောင်းစွာရတယ်လက်လို့ချီးမွမ်းတော်မူကြတယ်ဒီတော့တရားတရားအမှုပြုပြီးတော့ဘုရားတရားသံဃာရဏသုံးပါးကိုကိုးကွယ်ကြတယ်ဆိုတာတရားပဲတရားဆိုတာယုံကြည်မှုပါပါလိမ့်မယ် ကိုယ်ဝယ်စိတ်ကတည်းဆိုတာဘုရားရှင်ရဲ့ဂုဏ်ကိုယုံကြည်မှကိုယ်ဝယ်စိတ်ကတည်းဟုတ်တယ်မလားတရားတော်ရဲ့ဂုဏ်ကိုယုံကြည်မှကိုယ်ဝယ်စိတ်ကတည်းသံဃာတော်ရဲ့ဂုဏ်ကိုယုံကြည်မှကိုယ်ဝယ်စိတ်ကတည်းအခုဘုရားတရားသံဃာယရဏသုံးပါးရဲ့ဂုဏ်ကိုယုံကြည်ပြီးတော့ကိုယ်ကိုစိတ်ကနေတာဟာတရားတရားပဲဟုတ်တယ်မလားဟေးနောက်ပြီးတော့ဒါနသီလဘာဝနာတရားတွေဒါနဆိုတဲ့ကောင်းမှုတွေသီလဆိုတဲ့ကောင်းမှုတွေ သမထဘာဝနာဝိပဿနာဆိုတဲ့ဘာဝနာတရားအဲ့ဒီဘာဝနာတရားတွေပွားများအားထုတ်တယ်ဆိုတာလည်းပဲဒီတတ္တတရားရှိမှာပါရှိမှာလေတတ္တတရားဆိုတာဒါနကောင်းမှုတွေပြုတဲ့ပုဂ္ဂိုလ်ကကောင်းကျိုးတွေရမယ်ဆိုတာကိုယုံကြည်မှဟုတ်တယ်မလားယုံကြည်မှဗရာတရားတွေပြုတာလေဒါနကောင်းမှုတွေပြုတဲ့ပုဂ္ဂိုလ်တွေကဖြစ်နေရဘဝတိုင်းဘဝတိုင်းဒါနရှိတဲ့ပုဂ္ဂိုလ်ကဒဏရှိတယ်ဒဏနဲ့ပြည့်စုံတဲ့ဥပ္ပဒနာပြည့်စုံတယ်ဆိုတာ ယုံကြည်တာကောင်းတာကြည့်ရင်ကောင်းကျိုးရတယ်ဆိုတာယုံကြည်တာတရားပဲဟေးသီလဆိုတဲ့ဒီမှာကုသိုလ်ကောင်းမှုကိုစောက်တည်ဆောင်ထိနေသီလကုသိုလ်တွေပြုရဆိုရင်ဖြစ်ရဘဝသံတရာမှာအနာယောဂါကင်းပြီးတော့လက်ရှိကျမ်းပါယုံကြည်တာဘာဝနာတရားတွေပွားများအားထုတ်ရင်ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ရမယ်ဆိုတာကိုယုံကြည်တာအဲ့ဒါပါရီလေတရားတရားတွေပဲဟုတ်တယ်မလားအဲ့တော့ဒီတရားတရားတွေကောင်းစွာရတယ်ရတယ်ဆိုတာတစ်ခက်လက်လာပါကြီးတစ်ခုပဲလေ ခုဘုန်းကြီးတို့ယောဂီများလူတိုင်းလူတိုင်းဟာအဲ့လိုတရားတရားဖြစ်ဆုံးကြတာမှမဟုတ်ပဲအဲ့တော့မေတ္တာစုတူထဲမှာညီကိုမောင်နှမ၃ယောက်ရှိတယ်ဆိုရင်လည်းတယောက်ကတရားတရားပြည့်စုံတယ်ဟိုတယောက်ကရှိချင်မှရှိတာဟိုဟိုတယောက်ကတော့ကိုယ့်အလိုတုံ့ပြန်ပြစ်တာပဲအဲ့လိုပဲဒါနကုလို့ဒါနပြုလို့ဟိုကောင်းကျိုးရမမရဘူးဆိုတာသူဘာမှပြီးမဆိုင်ဒါပေမဲ့ဒီမလူမတန်းနဲ့နေရင်တော့ဘုရားရဲ့ရွာထဲမှာသူများကဲ့ရဲ့နေနေဆိုပြီးတော့အကဲ့ရဲ့တော့အောင်လေးသူရတန်းတာရှိတယ် ဒါယုံကြည်လို့လည်းမဟုတ်အချို့ကြတော့လေယုံကြည်ကြည်နဲ့ကိုထက်ထက်တန်တန်နဲ့လူတန်းတာအဲ့ဒါမှသရာစိတ္တရာမှနိအဲ့လိုသရာတရားရလာတဲ့ပုဂ္ဂိုလ်ဟာကောင်းသောလက်ကြီးရတာပဲဒါကြောင့်လက်တွေကဂုံတင်ပြီးတော့အဲ့ဒီမှာဒီသရာတရားကိုရတဲ့ပုဂ္ဂိုလ်များတကယ်ကိုလက်လက်ပါပြီးဖြစ်တဲ့အတွက်ကြောင့်ကောင်းသောရခြင်းရပါစေလို့ဒီလိုမှားတမ်းတော်ကြီးခြုံလိုက်တာဒါကောင်းသောရခြင်းရပါစေဆိုတာဘာကိုဆိုလိုတာပါလိမ့်မလဲ ဒီဗရတရားတဲ့လူဘဝကိုလည်းရပြီပုဂ္ဂတိကိုလည်းရောက်ပြီကောင်းတဲ့ရာချင်းဆိုတဲ့ဗရတရားနဲ့လည်းပြည့်စုံပါပြီနောက်တစ်ခါကောင်းကောင်းခိုင်ရင်တည်တတ်ပါစေဟုတ်တယ်မလားနောက်နံပါတ်3လေးဥက္ကနေပြီးတော့ယဟန်တော်ကြီးကမေးပြန်တယ်ကိဗ္ဗနာဗန္တိကိဗ္ဗနာဗန္တိဒေဝနာတုတိအတုပတိထိတ်အတုပတိထိတံသင်္ခါတံဗန္တိဘုံတော်နေဝံသုံးလင်းတော့ပါတော်မူနေတော်မြတ်စွာဘုရား ဒေဝနန္ဒပေါင်းတို့၏ဗုဒ္ဓေခြေတသိက္ခာတကောင်းစွာတည်တတ်သူခြေကြွားသောကောင်းစွာတည်တတ်သူဟူ၍တည်တတ်သူဟူသည်ကိဗ္ဗနာဘေဝနိဖျာကောင်းစွာတည်တတ်တည်တတ်ခံရင်ကောင်းတယ်ဆိုတာဘာကိုဆိုလိုပါသလဲလို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုလျှောက်တဲ့အခါကလည်းကြတော့မြတ်ရှင်ကိုရောမြတ်ကြီးကသာခောပနတ္တတာနိတ္တာနိဝိတာဟောတိမူလကေတပဋိဋ္ဌိတာ ဒါတာအတ္တဟာရိယသမဏိနဝါဗေမဏိနဝါမာရိနဝါဗျာမုနဝါကိနစီဝလောကသမေဤတံခောဘေကုဒေဝနာပုတိတိတာသင်္ခါတံတိအတ္တတုသတ္တဟုဒီတုလလဘာရှိနေတော်သူ၏အတ္တတုသတ္တဟုဒီတုလလဘာရှိနေတော်သူ၏သာခောတဏ္ဍတ္တတုသတ္တတရားသည် သောတတတရားသည်မိဝိတာဇိဝိတာစိတ်၌ကျွဲမီမြဲသည်သည်ဟောတိဖြစ်၏စိတ်၌ကျွဲမီမြဲသည်သည်မူလကတာသောတာပတိအင်္ဂါဟူသည်အမြင်ရင်းရှိသည်ဒါနာခိုင်နေသည်ဒါနာခိုင်နေသည်သမဏေဒါနာခိုင်နေသည်ဟောတိဖြစ်၏သမဏေနာဝယဟန်သည်၎င်းပြမိနာဝပုံနာသည်၎င်းမာရိနာဝမန္နသည်၎င်းပြမှုနာဝပြမသည်၎င်း လောကတမေဟောဒီလောကကြီး၌ကိနစိဝါတစုံတယောက်ပင်၎င်းအတ္တဟာရိယမရွေသွားစေဓမ္မပေရှာသည်ဟောဒီဖြစ်ပါ၏ခိုင်နေတည်ရနေဆိုတာတဲ့ယဟန်ဒီပဲဖြစ်စေဘုံနာဒီပဲဖြစ်စေမနတ်ဒီပဲဖြစ်စေဇမာဒီပဲဖြစ်စေတဲ့ဟောဒီလောကမှာရှိတဲ့ပုဂ္ဂိုလ်တစ်စုံတစ်ယောက်မိမိရရှိထားတဲ့တရားတရား အဲ့ဒီတရားတရားတွေခိုင်နေတည်တတ်ရင်ကောင်းတယ်ဆိုတာဟာတဲ့ဣဒံခောဘိက္ခုဒေဝနာသုပတိထိတသင်္ခါတံတိဘိက္ခုယဟံဣဒံခောဤမိတ်ဆွေမယုတယောစေ၌ခိုင်ခံသောဤတရားတရားတည်တဲ့ဒေဝနာနတ်တို့ဤသုပတိတံသင်္ခါတံတိကောင်းစွာတည်တတ်သောလက္ခဏာဘဟုဆိုအပ်သောလက်ကြီးပါပေသည်တကယ်တော့ကောင်းစွာတည်တတ်နေဆိုတာဟာမူလကတ္တာ ဘုန်းကြီးတို့သောတပတ္တိမင်းညာရနေတဲ့ပုဂ္ဂိုလ်သောတပတ္တိကိုညာရနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ရဲ့သရတရားတွေကပြည့်ပြည့်နိုင်လေရလားဗျာဘုံကမပြည့်ပြည့်နိုင်တော့ဘူးသရိယာပုဂ္ဂိုလ်များမိမိရရှိတဲ့သရတရားဟာဘယ်တော့မှမပြည့်တော့ခိုင်နေသွားပြီလေဘုန်းကြီးတို့ဘယ်လိုမှမဖြစ်နိုင်တဲ့ခိုင်နေတဲ့သရတရားဆိုတာအဲ့ဒီအရိယာပုဂ္ဂိုလ်များရဲ့သရတရားနောက်အလောင်းတော်များရဲ့သရတရား ဒီမှာတရားတရား၄မျိုးရှိပါတယ်အာကမတရားအတိကမတရားဟောကပနတရားပတာဒတရားဆိုတဲ့တရားတရားဘယ်နှမျိုးလဲညာ၄မျိုးအဲ့ဒီ၄မျိုးတွေကအာကမတရားဆိုတာကအလောင်းတော်များရဲ့တရားပြတ်နိုင်သေးရလားညာအလောင်းတော်များရဲ့တရားတရားဟာဘယ်တော့မှမပြတ်တော့ဘူးနောက်အဓိကမတရားဒီအဓိကမအဓိကမတရားဆိုတာကမဉ္ဇဉ်ရတဲ့ပုဂ္ဂိုလ်များရဲ့တရားတရား ဟုတ်တယ်သောတပတ္တိမဉာဏ်ရနေတဲ့ပုဂ္ဂိုလ်သောတပတ္တိဘုံဉာဏ်ရနေတဲ့ပုဂ္ဂိုလ်အဲဒီသောတပန်ဖြစ်နေတဲ့ပုဂ္ဂိုလ်ရဲ့တရားတရားဟာဖြစ်လို့ပြတ်နိုင်သေးရလားဗျာဘာနဲ့ဖြစ်ဖြစ်မပြတ်နိုင်ဘူးဒါအဓိကမတရားပဲဒါသောတပတ္တိမဉာဏ်ရပြီဆိုရင်အဲဒီပုဂ္ဂိုလ်ရဲ့တရားတရားဟာခိုင်မြဲသွားပြီဘာနဲ့ပြတ်လို့မှမပြတ်တော့ဘူးလက်နဲ့နဲ့ချိန်ချောက်ဖြစ်လို့ရပါဦးမလားပစ္စည်းဥစ္စာနဲ့ဖြစ်လို့ရပါဦးမလားမရတော့ဘူးလေပြီးတော့ သာရကနေအဖြစ်ပြောရင်လက်တော်ပြလက်ထက်ကသုဘဗုဒ္ဓဆိုရဲမူနာယောဂဆွေးနေတဲ့ပုဂ္ဂိုလ်လေးဟာလေဒီနေ့မှလက်တော်ပြရှင်ကိုရောမြတ်ကြီးတရားပွဲနဲ့ကြုံလို့အစွန်ပြားကတရားနာဘုရားရှင်ကိုရောမြတ်ကြီးကလည်းသုဘဗုဒ္ဓတရားနာနေတာကိုညာတော်နဲ့သိတယ်လေသူ့အတွက်ဟောတာပဲဒီနေ့သူကြုံပြန်ဝင်တယ်ဆိုတာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးညာတော်ရဲ့မှာသင်ပြီးသား အဲဒီမှာမြတ်စွာဘုရားကဒါနကတာသီလကတာတိတ်ကကတာမေကကတာကမ္မနာအာရိနဝကတာဒေသနာအစဉ်နည်းအပြင်ဟောအဲဒီမှာသမ္မာဗုဒ္ဓလူလူလေးရတယ်မြတ်စွာဘုရားဟောတဲ့တရားကိုနားကနာပြီးခန္ဓာဉာဏ်တွင်းပြီးရှုရင်းနဲ့နာကြားနေတဲ့ကမြတ်စွာဘုရားရဲ့ဒေသနာတော်နဲ့ဆုံးရောသူဘောဓပတိမညာကုညာဆက်ရသောတာပန်ရိယာဖြစ်အဲဒီမှာသောတာပန်ဖြစ်သွားတဲ့အခါမြတ်စွာဘုရားထံကိုသူတရားသူရပြီဆိုတဲ့အကြောင်းသွားလျှောက်လျှောက်ဖို့သွားတဲ့အခါကျတော့တရားမင်းက သုဘဗုဒ္ဓလေးသူတရားရပြီဆိုတာဟုတ်မဟုတ်ဆိုတာစန့်ကြည့်ရဆိုပြီးတော့အဲ့ဒီမှာတရားမင်းကလမ်းကနေဆက်ပြီးတော့ဟဲ့သုဘဗုဒ္ဓမင်းဟာဟောတယ်ဒီမြို့မှာတော့ဖြင့်ဗာရာဏစီမြို့မှာတော့ဖြင့်မင်းလောက်ဆင်းရဲတဲ့ပုဂ္ဂိုလ်မင်းလောက်မွဲတဲ့ပုဂ္ဂိုလ်မင်းလောက်ယောဂများတဲ့ပုဂ္ဂိုလ်မရှိဘူးတဲ့။ဒါတော့မင်းစီဝဥစ္စာတွေတိုးကြတာမင်းယောဂလေးနဲ့ကြောက်ကွင်းအောင်လုပ်ပြီးမင်းမခိုင်းတာလုပ်မလား။ဘာခိုင်းပါလဲ။တရားဖြင့်အာကိုရမဟုတ်ဘူးတရားဖြင့်အာကိုရမဟုတ်ဘူးတန်ခါဖြင့်အာကိုရမဟုတ်ဘူးလို့ပြောဆိုတော့ သွားတော့ပါဘူးမပြောဘာတွေတသိဥစ္စာနဲ့လာဖြာရောင်းလို့မပြဘူးအဲဒီမှာတင်ဘသူလဲလို့လေတော့ကျွန်ုပ်ကြားပဲဆိုတော့အဲဒီမှာတင်လို့ကြားမျိုးတယောက်တည်းမဆိုတာနဲ့တရားတစ်ထောင်လာပြီးငါပြောငါမဖြစ်ဘူးမပြက်ဘူးတဲ့ငါရဲ့တရားအဲတော့ဗျာတရားတန်ခါယောနာသုံးပါးကိုကိုယ်ကစိတ်ကပ်နေတဲ့အမြဲတမ်းကိုယ်ကစိတ်ကပ်တဲ့ပုဂ္ဂိုလ်ဖြစ်သွားပြီတရားတရားတွေဆင်ခြင်သွားပြီငါမှသင်ကလူမွဲလူဆင်းရဲလို့ပြောတယ်ငါမှတရားသင်ကသုတ္တသာလဆိုတဲ့တရားကောင်းဥစ္စာတွေငါမှပြည့်စုံနေပြီ မဟာတထေဖြစ်နေပြီဆိုပြီးတော့အဲ့ဒီမှာတရားမင်းကိုအဲ့ဒီနေရာကနေမောင်းမို့ပြလိုက်တာပစ္စည်းဥစ္စာနဲ့ဖြားအောင်လို့ရသေးရလားဗျာမရဘူးဘုရားယောဂီများအပြောကောင်းကောင်းဟောကောင်းကောင်းနဲ့လိညာပြောလို့ရပါဘူးမလားမရတော့ဘူးဗျာဘာနဲ့ဖြစ်လို့မှမရနိုင်တော့ဘူးလက်နဲ့နဲ့ချင်းချောင်းလို့တော့ရပါဘူးမလားလက်နဲ့နဲ့ချင်းချောင်းပြီးတော့ဖြစ်ပြီးရင်လည်းဒီဗရာတရားသူတော်ကောင်းလို့ရင်သောတပန်အရိယာပုဂ္ဂိုလ်ရဲ့ဗရာတရားဟာပြတ်နိုင်ပါဦးမလား လုံးဝကိုမပြတ်နိုင်တော့ဘူးဒါကြောင့်အဲဒီလိုဗလာတရားကောင်းကောင်းကြီးခိုင်နေတည်တတ်ပါသည်ဆိုတာလူပြည်ရောက်လို့ဗလာတရားတွေရပြီဆိုရင်ဘုရားတရားတန်ခါယရဏသုံးပါးကိုသိကပြီးတော့ဒါနသီလဘာဝနာတရားတွေပွားများအားထုတ်ပြီးတော့အဲဒီမှာရိယာဘုတ်ကိုဖြည့်ပြီးတော့ခိုင်နေတည်တတ်တဲ့တရားတရားပိုင်ရှင်ကြီးဖြစ်ပါသည်လို့အဲဒီမှာနတ်တွေကမှားရန်ပြုလိုက်တာဒါကြောင့်အခုလူပြည်လူလောကမှာဆိုရင် လက်ပြေပါအခုလိုတောတပါဖြစ်အောင်တရားရည်နာတရားရည်အထုလို့ရပါဦးမလားဗျာမင်းဟာဟောဒီမှာလူပြည်မှာတရားရည်နာချတရားရည်ပွားများအထုလို့ရတဲ့အတွက်လူပြည်သွားတဲ့ပုဂ္ဂိုလ်တွေကိုသုတိရောက်ပါစေဒီလက်သက်ကြီးတဲ့ပုဂ္ဂိုလ်များသုတိတဲ့ပုဂ္ဂိုလ်များကိုလက်တွေကအပိကြတာသုတိတို့ရောက်ပါစေကောင်းတော့လက်ကြည့်ရပါစေကောင်းကောင်းခိုင်မြဲကြည်ရပါစေဆိုပြီးတော့ အဲဒီမှာဒီကောင်းလေးတွေပြီးကြတယ်ဥပတိရောက်ပါပြီဆိုတာလူပုံလူလောကရောက်ပါပြီကောင်းသောလက်ရှိရပါပြီဆိုတာတရားတရားနဲ့ပြည့်စုံပါစေကောင်းကောင်းခိုင်နေပြည့်တတ်ပါပြီဆိုတာအဲ့ဒီတရားတရားခိုင်နေတဲ့ဘုဒ္ဓဘာရိယပုဂ္ဂိုလ်ဖြစ်ရောက်ပါပြီလို့ဥပနေပြီးတော့မှတ်တမ်းတော့မပြုတ်ဘူးလားဗျာအဲ့လိုမှတ်တမ်းပြုတဲ့အကြောင်းကိုဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီမှာယဟန်တော်လေးနည်းတဲ့ခန္ဓာနာကြတော့ဘိက္ခုယဟန် ဣဒံကောဤမယေတရားစီနိုင်ဆိုင်ခန့်သောဤပရာတရားသည်လေဇေဝနန္တတို့ဤတုတ်တိတာသင်္ခါတံတိကောင်းစွာတည်တံသောနလဘဟုကိုယ်စွာသောလက်ရှိပါပေသည်ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောရှာတော်မူခဲ့ပါ၏တည်း ရာလူဘဝမှာရနေတာကံကောင်းသလားကံဆိုးသလားကဲမိမိတို့လူဘဝလူချမ်းသာဖြစ်တဲ့သုခတိလူဘဝလူချမ်းသာလူချင်းရင်ရောမရနိုင်ဘူးလားနတ်ဘုံနတ်လောကနတ်ချမ်းသာလူချင်းရင်ရောမရနိုင်ဘူးလားဇမဘုံဇမလောကဇမချမ်းသာတွေရခြင်းရင်ရောမရနိုင်ဘူးလားနိဗ္ဗာန်ချမ်းသာကြည့်အောင်လူချင်းရင်ရောမရနိုင်ဘူးလား အဲ့ဒီမှာမိမိတို့ဒီဘုံလူလောကကနေပြီးတော့ဒါနာကောင်းမှုတွေသီလကောင်းမှုတွေပြုမယ်ဆိုရင်လူဘဝလူချမ်းသာနတ်ဘဝနတ်ချမ်းသာတွေရနိုင်တယ်။သမထဘာဝနာတွေပွားများအားထုတ်မယ်ဆိုရင်ဓမ္မကိုဓမ္မလောကဓမ္မချမ်းသာတွေရနိုင်တယ်။ဝိပဿနာဘာဝနာတရားတွေကိုယခုယောဂီတို့ရှုပွားအားထုတ်ကြလို့ပွားများအားထုတ်သွားကြမယ်ဆိုရင်နိဗ္ဗာန်ချမ်းသာထိအောင်မရနိုင်ဘူးလားဗျာ။ဒါဒုဘဝရဲ့ဂုဏ်ကြီးတွေပါဘဝရဲ့ဂုဏ်ကြီးတွေ ဒီလူဘဝမှာရတဲ့ပုဂ္ဂိုလ်ကြီးဟာဒီကုံလေးမရနိုင်လေဘူးလားဗျာဒါကြောင့်ဘုံရဖြစ်တော့အယံလောကောတာပိမောသာသနုဇလောလေဝနာတရဏောစေတောသဗ္ဗတံပတ္တိဒါယကောအယံလောကောဤလူဘုံလူဘဝလူလောကဖြစ်သည်ဘုံရဖြစ်တော့ကောင်းမှုမျိုးဖြစ်ပွားရ၏ဘုံရဖြစ်သည်အစစ်တကယ်သာဖြစ်ပါ၏ သာတိမောယဟန်တို့၏ဖြစ်ပွားရာတိမ်ကြောင်းတွင်လည်းပြည့်စုံရရှိပါ၏သာသနာ့သလောဘုရားမြတ်စွာသာသနာတော်မြတ်ကြီး၏အထူးထွန်းကားရာဌာနကြီးဖြစ်ပါ၏နိဗ္ဗာန်အတွက်နုတေတော်နိဗ္ဗာန်ဤဟုသောရွှေမြို့တော်ကြီးတို့နိဗ္ဗာန်အတွက်နုတေတော်နိဗ္ဗာန်ဤဟုသောသောက်ပြရာကျွန်းကြီးတို့တေရောက်ရာစိတ်ကမ်းကြီးသပွဲလေးဖြစ်ပါ၏ သဗ္ဗသမ္ပါတိတာယေကောလူချမ်းသာနချမ်းသာဇမချမ်းသာနိဗ္ဗာန်ချမ်းသာတို့ကိုဇာနေတံပတ္တိအမျိုးမျိုးကောင်းကျိုးအရရတို့ကိုကောင်းစွာမသိသိတတ်ပါ၏ဣတိဤသို့အဝေါစာကောင်းစွာမသိဟောကြားတော်မူခဲ့ပါ၏တည်း